ခန်းကြီးရှိအငယ်1မှ9ထိုအခါသာရဖျား၏ဗြိဉ္ဉ်တစ်တာတော်ကိုဇီးအုံမြည်သောဒါဝိမြို့မှ ဆောင်ခဲ့လိုသောငါရှောလမုန်သည်ဣဒရေလအမျိုးအသက်ကြီးသူအပေါင်းတို့နှင့်ဣဒရေလအဆွေအမျိုးအသီးသီးကိုအုပ်သောခေါင်းမင်းအပေါင်းတို့ကိုယေရုရှလင်မြို့ရှင်မြင်းထံသို့ခေါ်တော်မူသည့်အတိုင်းဣဒရေလလူအပေါင်းတို့သည်ဧတနေအမည်ရှိသော တတမလ၌လုတ်သောပွဲအတွင်တွင်ရှောလမုမင်းကြီးထံသို့စုဝေးရောက်လာကြ၏ဤဒေလံအမျိုးတွင်အသက်ကြီးသူအပေါင်းတို့သည်လာ၍ယေပရောဟိတ်တို့သည်လည်းသာရဖျား၏တစ်တာတော်ကိုထမ်းလျက်ပရိသတ်စည်းဝေးရာတဲတော်တဲတော်နှင့်ဆိုင်၍တန်ရှင်းသောဒဇံအလုံးစုံတို့ကိုယေပရောဟိတ်များနှင့် လေဝိသားများတို့သည်ဆောင်ခဲ့ကြ၏ ရှောလမုန်မင်းကြီးမှစ၍စည်းဝေးသောဣသရေလပရိသတ်အပေါင်းတို့သည်မရေတွက်နိုင်။အတိုင်းမသိများစွာသောသိုးနွားတို့ကိုသေတ္တာတော်ရှေ့မှာယဇ်ပူဇော်ကြ၏။ယဇ်ပုရောဟိတ်တို့သည်လည်း၊ထာဝရဘုရား၏ပဋိညာဉ်သေတ္တာတော်ကိုအိမ်တော်အတွင်းသို့သွင်း၍၊အလွန်သန့်ရှင်းရာဌာနတည်းဟူသောဗျာဒိတ်ဌာနတော်ထဲမှာခေရုဗိမ်အတောင်တို့အောက်သူ့နေရာ၌ထားကြ၏ ခေရုဗိမ်တို့သည်မိမိအတောင်နှစ်ဖက်ကိုသေတ္တာတော်နေရာအပေါ်မှာဖြန့်၍သေတ္တာတော်နှင့်တံပိုးတို့ကိုလွှမ်းမိုးလျက်ရှိကြ၏။တံပိုးတို့ကိုဆွဲထားသဖြင့်၊တံပိုးဖြားတို့သည်ပြင်ခန်း၌မထင်၊သန့်ရှင်းရာဌာန၊ဗျာဒိတ်ဌာနတော်၌သာထင်၍ယနေ့တိုင်အောင်ရှိကြ၏။ဣသရေလအမျိုးသားတို့သည်အဲဂုတ္တုပြည်မှထွက်၍၊ထာဝရဘုရားသည်သူတို့နှင့်ပဋိညာဉ်ဖွဲ့တော်မူသောအခါ မောရှေသည်ဟောရအရ၌ရှိစဉ်တွင်ထားသောကြောက်ပြားနှပြားမှတပါတစ်တာတော်ထဲ၌အဘယ်အရာမျှမရှိအငယ်တဆမ27ယေပရဟိတ်တို့သည်တန်ရှင်းရဌာနတဲကထွက်ကြသောအခါသာရဖျား၏အိမ်တော်သည်မိုးတိမ်နှင့်ပြည့်၏ထိုသောသာရဖျား၏အိမ်တော်သည်ဘုံတော်နှင့်ပြည့်လျက်မိုးတိမ်တော်ကြောင့် ယဇ်ပုရောဟိတ်တို့သည်အမှုတော်ကို ဆောင်ရွက်လျက်ရပ်၍မနေနိုင်ကြ။ရှောလမုန်ကလည်း၊ထာဝရဘုရားသည် ထူထပ်သောမှောင်မိုက်ထဲမှာနေတော်မူသည်ဟု စကားတော်ရှိ၏။အကယ်စင်စစ်ကိုယ်တော်ကျိန်းဝပ်တော်မူရာအိမ်၊အစဉ်အမြဲနေတော်မူရာဌာနတော်ကို အကျွန်ုပ်တည်ဆောက်ပါပြီဟုမြွက်ဆို၏။တဖန်ရှင်ဘုရင်သည်လှည့်ကြည့်၍၊ဣသရေလအမျိုး ပရိသတ်အပေါင်းကိုကောင်းကြီးပေးတော်မူ၏ ဣတရေလမျိုးပရိသတ်အပေါင်းတို့သည် မတ်တပ်နေကြ၏ရှင်မြင်းကလည်းသာရဖျား၏ဗျာဒိတ်တော်စကားဟုမူကားငါ၏လူဣဒရလအမျိုးသားတို့ကိုအေဂုတုပြည်မှနှုတ်ဆောင်သောနေခဆ၍ငါနာမတီယာအိမ်ကိုဆောက်စေခြင်းဟာဣဒရလခရိုင်များတို့တွင်မြို့တစုံတစ်မြို့ကိုငါမရွေးသေးတော်လဲငါ၏လူဣဒရလအမျိုးသားတို့ကိုအုပ်ဆိုးစေခြင်းဟာဒါဝိဒ်ကိုငါရွေးပြီဟု ငါ့ခမည်းတော်ဒါဝိဒ်အားဗျာဒိတ်တော်ရှိသည့်အတိုင်းပြုတော်မူသောဣဒရေလအမျိုး၏ဘုရားသခင်သာရဘုရားသည်မင်္ဂလာရှိတော်မူစေတည်းဣဒရေလအမျိုး၏ဘုရားသခင်သာရဘုရား၏နာမတော်အဖို့အိမ်တော်ကိုတိဆောက်ခြင်းငှာငါခမည်းတော်ဒါဝိဒ်သည်အကြံရှိသောအခါသာရဘုရားကသင်သည်ငါနာမဖို့အိမ်တော်တိဆောက်ခြင်းဟံအကြံရှိသောကြောင့်ကောင်းသောအမှုကိုပြုပြီး သို့တော်လည်းတင်သည်အိမ်တော်ကိုမဆောက်ရတင်ဤသားရင်သည်ငါနာမဖို့အိမ်တော်ကိုဆောက်ရမည်ဟုငါခမည်းတော်ဒါဝိအားမိန်တော်မူ၏ဒါဝရဖျားသည်အမိန်တော်ရှိသည့်အတိုင်းပြုတော်မူသည်ဖြင့်ငါသည်ငါခမည်းတော်ဒါဝိ၏အရေးအရာကိုခံရ၍ဒါဝရဖျားဂတိတော်ရှိသည့်အတိုင်းဤဒေလနိုင်ငံ၏ယာစပလင်ပေါ်မှထိုင်လျက်ဤဒေလအမျိုး၏ဖျားသခင်ဒါဝရဖျား၏နာမတော်အဖို့ အိမ်တော်ကိုတည်ဆောက်လေပြီငါတို့ဘိုးဘေးများကိုအေဂရိပြည်မှသာရဖျားနှုတ်ဆောင်သောအခါသူတို့နှင့်ဖွဲ့တော်မူသောဗြိဉ္ဉ်ကြောက်စာပါသောတိတ္တာတော်ထားရာအရက်ကိုထိုအိမ်တော်၌လှုပ်လေပြီဟု မွဲ့ဆို၏အငယ်22မှ30တဖန်ရှောလမုန်သည်သာရဖျား၏ရစ်ပလင်ရှိဣဒရေလမျိုးပရိသတ်အပေါင်းတို့အလယ်မှနေ၍ လက်ဝါးတို့ကိုကောင်းကင်သို့ဖြန့်လျက်၊အိုဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရား၊အထက်ကောင်းကင်ဘုံနှင့်အောက်အရပ်မြေကြီးပေါ်မှာ ကိုယ်တော်နှင့်တူသောဘုရားတဆူမျှမရှိပါ။ရှေ့တော်၌စိတ်နှလုံးအကြွင်းမဲ့ကျင့်သော ကိုယ်တော်၏ကျွန်တို့အဘို့ပဋိညာဉ်တရားနှင့်ကရုဏာတရားကိုစောင့်ရှောက်တော်မူပြီ။အကျွန်ုပ်အဘဒါဝိဒ်၏ထားတော်မူသောဂတိတော်ကိုမဖျက်၊မိန့်တော်မူသည်အတိုင်းယနေ့ပြုတော်မူပြီ။ အိုဣဒရလမျိုး၏ဘုရားသခင်သာရဘုရားကိုတော်ကတင်သည်ငါရှိမှကျင့်တဲ့ကဲ့သို့တင်ဤသားမီးတို့သည်ငါရှိမှကျင့်လိုသောငါမိမိတို့တွားရလမ်းကိုတတိပြုလျင်ငါမျက်မှောက်၌ဣဒရလနိုင်ငံဤရာဇပလင်ပေါ်မှာထိုင်ရသောတင်ဤအမျိုးမင်းရိုးမပြတ်ရဟု ကိုရော့ဂျုံအကျွန်ုပ်အဖဒါဝိ၌ထားတော်မူသောဂတိတော်ကိုယခုစောင့်တော်မူပါ အိုဣဒရာမျိုး၏ဘုရားသခင်သာရဘုရားကိုရောကျွန်အကျွန်ုပ်အဖဒါဝိအားမိန်တော်မူသောစကားတော်ကိုယခုပြည့်စုံစေတော်မူပါတို့ရတွင်ဘုရားသခင်သည်မြေကြီးပေါ်မှဧကံမှန်ကျင်းကိုတော်မူမည်လောကောင်းကင်နှင့်ကောင်းကင်တကာတို့၏အထွတ်အမြင့်ဆုံးသော ကောင်းကင်သည် ကိုရောကိုမဆန့်မခံနိုင်သည်ဖြစ်၍အကျွန်ုပ်တိဆောက်သောဤအိမ်ကို အဘယ်ဆိုပွဲရာရှိပါသနည်းသို့တော်လည်းအိုအကျွန်ုပ်ဖျားသခင်သာရဖျားကိုရော့ကျွန်သည်ရှေ့တော်၌ယနေ့ကြွေးကြော်လျက်ပတနာပြု၍တောင်းလျှောက်သောစကားကိုနာခံနာယူတော်မူပါဤမည်သောအရ၌ငါနာမတရားမည်ဟု မိန်တော်မူသည့်အတိုင်းဤအရဌာနနှင့်ဤအိမ်တော်ကိုနိညာမပြတ်ကြည့်ရှု၍ ကိုရောကျွန်သည်ဤအရဌာန၌ဆုတောင်းသောစကားကို နားထောင်တော်မူပါကိုရောကျွန်မှဆက်၍ကိုရောဤလူဤတွေလအမျိုးသားတို့သည်ဤအရဌာန၌ဆုတောင်းပတနာပြုကြသောအခါကျင်းဝတ်တော်မူရာကောင်းကင်ဘုံ၌နားထောင်၍အပြစ်မှလွတ်တော်မူပါအငယ်31မှ34လူသည်မိမိအိမ်နီးချင်းကိုပြစ်မှားသောကြောင့်အကျဉ်ခံရမည်ဟု အိမ်နီးချင်းဆိုလျက်ဤအိမ်တော်၌ကိုရောဤရစ်ပလင်ရှိမှအကျင့်တိုက်လျင် ကောင်းကင်ဘုံ၌နားထောင်တော်မူပါမတရားသောသူသည်မိမိအပြစ်နှင့်လျောက်ရှုံးစေခြင်းဟံ၎င်းဖြောင့်မတ်သောသူသည်မိမိဖြောင့်မတ်ခြင်းနှင့်လျောက်အကျိုးကိုခံရ၍အပြစ်မှလွတ်စေခြင်းဟံ၎င်းကိုရောကျွန်တို့ကိုတရားစီရင်တော်မူပါ ကိုရောဤလူဤဒေလအမျိုးသားတို့သည်ကိုရောကိုပြစ်မှားသောအပြစ်ကြောင့်ရန်သူရှေ့မှ ရှုံးရသောအခါ ကိုရောထံသို့ပြန်လာ၍နာမတော်ကိုဝန်ခံလျက်ဤအိမ်တော်ကိုမိခိုလျက်ဆုတောင်းပတနာပြုလျင်ကောင်းကင်ဘုံ၌နားထောင်၍ကိုရိလူဤဒေလအမျိုးသားတို့ကို အပြစ်မှလွတ်တော်မူပါဘိုးဘေးတို့အားပေးသနာတော်မူသောပြည်သို့တဖန်ပို့ဆောင်တော်မူပါအငယ်35မှ40ကိုရောကိုပြစ်မှားသောအပြစ်ကြောင့်မိုးမရွာမိုးခေါင်သဖြင့် ကိုတော်သည်ဆုံးမတော်မူသောအခါသူတို့သည်ဤအရဌာနတော်ကိုမိခိုလျက်ဆူတောင်း၍နာမတော်ကိုဝန်ခံလျက်မိမိဒုစရိုက်ကိုစွန့်ပယ်လျင် ကောင်းကင်ဘုံ၌နားထောင်၍ကိုတော်ဤကျွန်ကိုတော်ဤလူဤတွေလာအမျိုးတို့ကိုအပြစ်မှလွတ်တော်မူပါ သူတို့လိုက်ရသောလမ်းကောင်းကိုပြညွှန်၍ကိုတော်ဤလူတို့အားအမွေပေးသောမြေပေါ်မှာမိုးရွာစေတော်မူပါ ပြည်တော်၌အစာဟာရခေါင်းပါတော်၎င်းလေထိ၍အပင်သေးတော်၎င်းအရေယို၍သေးတော်၎င်းအယောဘဂျိုင်းခာတိလဂျိုင်းကိုက်စားတော်၎င်းရန်သူတိုက်လာ၍မြို့ကိုဝိုင်းထားတော်၎င်းဘေးဥပအနာယောဂဇုံတစ်ခုရောက်သောအခါကိုရိုဤလူဤတွေလာအမျိုးသားအချို့တို့သည်အတိအသီးခံရသောဘေးဒဏ်ကိုသိလျက်ဤအိမ်တော်တို့ မိမိတို့လက်ဝါးကိုဖြန့်၍တစုံတစ်ခုသောပတနာစကားအပြင်ဆုတောင်းလျင်ကျင်းဝတ်တော်မူရာ ကောင်းငင်ပုံ၌နားထောင်တော်မူပါဘိုးဘီတို့အားပေးသနာတော်မူသောပြည်၌သူတို့သည် အသက်ရှင်သော ကာလပတ်လုံးကိုရော့ကိုကြောက်ရွံ့ပါမည်အကြောင်းကိုရော့သားလင် လူတော်အပေါင်းတို့၏စိတ်နှလုံးသဘောကိုတည်တော်မူသည်ဖြစ်၍ဆုတောင်းသောသူတို့၏စိတ်နှလုံးသဘောကိုတည်လျက်သူတို့အပြစ်ကိုလွတ်တော်မူပါ အတီးတီးပြုကြသည့်အတိုင်းစီရင်တော်မူပါအငယ်51မှ51ကိုရိုဤလူဣဒရလအမျိုးမဟုတ်တပားမျိုးသားတို့သည်ကြီးမြတ်သောနာမတော်ဤတည်နှင့်တကူးကြီး၍ဆန့်တော်မူသောလက်ယုံတော်ဤတည်ကို ကြားသောကြောင့်နာမတော်ကိုထောက်သည်ဖြင့်ဝေသောပြည်မှရောက်လာ၍ဤအိမ်တော်ကိုမိကိုလျက်ဆုတောင်းလျင်ကျင်းကိုတော်မူရာ ကောင်းကင်ဘုံ၌နားထောင်တော်မူပါ ကိုရောဤလူဣဒေလအမျိုးသားတို့သည်ကိုရောကိုကြောက်ရွံ့တကဲ့သို့မြေကြီးသားအပေါင်းတို့သည်ကြောက်ရွံ့လျက်နာမတော်ကိုသိစေခြင်းဟံ၎င်းအကျွန်ုပ်တိဆောက်သောဤအိမ်တော်ကို နာမတော်ဖြင့်သမုတ်ကြောင်းကိုသိစေခြင်းဟံ၎င်းထိုတပန်းမျိုးသားတို့သည်ဆုတောင်းသမျှအတိုင်းယေရှုပြုတော်မူပါ ကိုရောစီခိုင်းတော်မူသည့်အတိုင်းကိုရောဤလူတို့သည်ရန်သူတို့ရှိရာသို့စစ်ချီသောအခါ ရွေးတော်မူသောမြို့နာမတော်အဖို့အကျွန်ုပ်တိဆောက်သောအိမ်တော်ကိုမိကိုလေထာဝရဘုရားအားဆုတောင်းကြလျင် သူတို့ဆုတောင်းပတနာပြုသောစကားကို ကောင်းကင်ဘုံ၌နားထောင်၍သူတို့အမှုကိုစောင့်တော်မူပါ မပြစ်မှားတတ်သောလူတယောက်မျှမရှိသည်ဖြစ်၍ကိုရောဤလူတို့သည် ကိုရောကိုပြစ်မှားသောကြောင့်အမျက်တော်ထွက်၍ရန်သူလက်သို့အပ်တော်မူသည်ဖြင့် ရန်သူတို့သည် ဝေးသောပြည်၊နီးသောပြည်၊အခြားတပါးသောပြည်သို့သိမ်းသွားလျှင်၎င်း၊ထိုပြည်၌အချုပ်ခံစဉ်၊သူတို့သည်သတိရ၍အကျွန်ုပ်တို့သည် ပြစ်မှားပါပြီ။မဖြောင့်သောအမှု၊ဆိုးညစ်သောအမှုကို ပြုမိပါပြီဟုစိတ်ပြောင်းလဲ၍တောင်းပန်သဖြင့်၊သိမ်းသွားသောရန်သူတို့၏ပြည်၌နေစဉ်၊စိတ်နှလုံးအကြွင်းမဲ့အထံတော်သို့ပြန်လာ၍၊ဘိုးဘေးတို့အားပေးတော်မူသောပြည်၊ရွေးတော်မူသောမြို့ နာမတော်အဖို့အကျွန်ုပ်တိဆောက်သောအိမ်တော်ကိုမိခိုလျက်ဆုတောင်းလင်၎င်းသူတို့ဆုတောင်းပတနာပြုသောစကားကိုကျင်းကိုတော်မူရာကောင်းကင်ဘုံ၌နားထောင်၍သူတို့အမှုကိုစောင့်တော်မူပါ ကိုရောဤလူတို့သည် ကိုရောကိုပြစ်မှားတော်လဲကိုရောကိုပြစ်မှားလွန်ကျူးခြင်းအပြစ်အလုံးစုံတို့ကို ဖြေရှင်းတော်မူပါတိမ့်တော်သောသူတို့သည် ကိုရောဤလူတို့ကိုတနာစေခြင်းငှာ ကရုဏာစိတ်တော်ကိုပေးတော်မူပါအကြောင်းမူကားသူတို့သည်အဂုတုပြည်ဤတန်မီဘိုတဲကနှုတ်ယူတော်မူသော ကိုရောဤလူ အမွေခံရတော်မူသော အမျိုးဖြစ်ပါ၏အငယ်52မှ61ကိုရောဤကျွန်မှစ၍ကိုရောဤလူဣဒရေလအမျိုးသားဆူတောင်းပတနာပြုသောစကားအလုံးစုံတို့ကို နားထောင်ခြင်းဟံကြိရှုမှတ်ယူတော်မူပါ အကြောင်းမူကား၊အကျွန်ုပ်တို့ဘိုးဘေးများကိုအဲဂုတ္တုပြည်မှနှုတ်ဆောင်တော်မူသောအခါ၊ကိုယ်တော်၏ကျွန်မောရှေအားဖြင့်မိန့်တော်မူသည်အတိုင်း၊ဣသရေလအမျိုးကိုကိုယ်တော်အမွေခံရာဖြစ်စေခြင်းငှါ၊မြေကြီးသားအမျိုးမျိုးထဲကရွေးနှုတ်ခွဲထားတော်မူပြီ။အရှင်ထာဝရဘုရားဟုပဌနာပြုလေ၏။2ထိုသို့ရှောလမုန်သည်ထာဝရဘုရားရှေ့တော်၌ဆုတောင်းပဌနာပြု၍ပြီးသောအခါ ထာဝရဘုရား၏ရစ်ပလင်ရှိမှဒူးထောက်လျက်လက်ဝါးတို့ကို ကောင်းကင်သို့ဖြန့်လျက်နေရာမှထ၍မတ်တနေပြီလျင်ဣတရေလမျိုးပရိသတ်အပေါင်းတို့ကိုကျဲသောတန်နှင့်ကောင်းကြီးပေးသောစကားဟုမူကားဂရိတော်ရှိသည်မြအတိုင်းမိမိလူဣတရေလမျိုးကိုငြိမ်ဝတ်စေခြင်းဟာစင်တော်မူသောသာရဘုရားသည်မင်္ဂလာရှိတော်မူစေတည်းမိမိကျွန်မောရှိအဖျင် ထားတော်မူသောဂရိတော်ကောင်းတခွန်းမြတ်မပြည့် ငါတို့ဘုရားသခင်သာရဘုရားသည်ငါတို့ဘိုးဘေးများနှင့်အတူရှိတော်မူသည်ဤတူငါတို့နှင့်အတူရှိတော်မူပါစေသောငါတို့ကိုအလင်းစွန့်ပစ်တော်မမူပါစေနှင့်လမ်းတော်တို့သို့ လိုက်စေခြင်းဟံ၎င်းဘိုးဘေးတို့အားမှားထားတော်မူသောစီရင်ထုံးဖွဲ့ချက်ပြည့်ညတ်တရားတို့ကိုစောင့်ရှောက်စေခြင်းဟံ၎င်းငါတို့စိတ်နှလုံးကိုအထံတော်သို့ တွေးဆောင်တော်မူပါစေတော်ဒါရဘုရားသည်ဘုရားသခင်ဖြစ်တော်မူကြောင်းကို၎င်းအခြားတစ်ပါးသောဘုရားသခင်မရှိကြောင်းကို၎င်းမြေကြီးသားအပေါင်းတို့သည်တိကြမည်အကြောင်းငါတို့ဘုရားသခင်ဒါရဘုရားသည်မိမိကျွန်နှင့်မိမိလူဣဒရလမျိုးသားတို့အမှုကိုစောင့်เสียအကြောင်းရှိစေသည့်အတိုင်းအစဉ်စောင့်တော်မူစေခြင်းဟံဒါရဘုရားရှိတော်၌ငါဆုတောင်းသောဤပတနာစကားသည်နိညာမပြတ်အနီးတော်၌ရှိတော်ပါစေသော သင်တို့သည်ယနေ့ကျင့်တဲ့ကဲ့သို့ငါတို့ဘုရားသခင်သာရဘုရားစီရင်တော်မူသော လမ်းသို့လိုက်၍ပညာတရားတော်ကိုစောင့်ရှောက်ခြင်းဟာအထံတော်၌စိတ်နှလုံးစုံလင်ပါစေသောဟုမွဲ့ဆိုလေ၏အငယ်62မှ66ထိုအခါရှောလမုန်မင်းကြီးနှင့်တကွဤတွေလမျိုးသားအပေါင်းတို့သည်ဒါဝရဘုရားရှေ့တော်၌ရစ်ပူဇော်ကြ၏နွား2200 တိုးတသိန်းနှစ်သောင်းတို့ကိုဒါဝရဖျားအားမိတ္တဟာယရစ်ပူဇော်သည်ဖြင့်ဒါဝရဖျား၏အိမ်တော်ကိုအနုမောဒနာပြုကြ၏ထိုနှစ်၌လည်းရှင်ဘီရင်ဒီဒါဝရဖျား၏အိမ်တော်ရှိမှရှိသောတတိုင်းအတွင်းရက်ကိုတန်ရှင်းစေ၍ထိုအရက်၌မိရှုရရစ်ဘောဇင်ပူဇော်တကား မိတ္တဟာယရစ်ကောင်စီဥကို ပူဇော်၏အကြောင်းမူကားသာရဘုရားရှေ့တော်၌ရှိသောခြေဝါရစ်ပလင်သည်မိရှုရရစ်ဘောဇင်ပူဇော်တကာမိတ္တဟာယရစ်ကောင်စီဥကိုမခံလောက်ထိုအခါရှောလမုန်သည်အလွန်များစွာသောပရိသတ်ဒီဟုသော ဟာမတ်မြို့ဝင်ဝမှဆ၍အေဂုထုမြစ်တိုင်အောင် အနှံ့ပြားအရရက်ကလာကြသောဣဒရေလအမျိုးသားအပေါင်းတို့နှင့်တကား ငါတို့ဘုရားသခင်သာရဘုရားရှိတော်၌ခုနှစ်ရက်နှစ်လီတစ်ဆက်လေးရက်ပတ်လုံးပွဲခံတော်မူ၏ရှေ့ရမြောက်သောနေ့၌လူများတို့ကိုလွတ်လိုက်တော်မူ၏သူတို့သည် ရှင်မြင်းကို ကောင်းကြီးပေးလျက်ဒါဝရဘုရားသည်မိမိကျွန်ဒါဝိနှင့်မိမိလူဣဒေလအမျိုးသားတို့၌ပြုတော်မူသမျှသောခြေဆုတော်ကြောင့်ဝမ်းမြောက်ရွှင်လန်းလျက်မိမိတို့နေရာသို့ပြန်သွားကြ၏